ကျေးဇူးရှင်မဟာဗောဓိမာန်ဆရာတော်ဘုရားကြီးနတ်တလူသာသနာပြုစခန်း၌၂ရက်6လ68ခုနှစ်နံနက်ပိုင်းတွင်ဟောကြားတော်မူသောတရားတော်ဆရာတော်ဘုရားကြီးရေးထားကြတာရှိပဲသူကသူသာသာတဲ့ပါရဟာဝါရန်သူဝိုင်းထားထူရောက်ကြတာပြေးသွားဖို့ရလမ်းပေါက်ပါလေပြေးမထွက်လမ်းွယ်မဟုတ်ချေ ဟင်ဒီရန်လူလိုက်ထားတဲ့လူသားတယောက်တွေ့တဲ့ဟင်အဲ့ဒီရန်လူလက်ကလွတ်ဖို့ရလမ်းပေါက်ပေးထားတယ်တဲ့လမ်းပေါက်ရှိပါရဲ့လို့ပြေးမထွက်ရင်အဲလမ်းတွေ့လားတွေ့တွေ့လားတဲ့ကြာမေးတာအဲ့ဒါပြောတာဟင်ဟင်ရန်သူလိုက်ထားထူရောက်ကြာကပြေးကြဖို့ရလမ်းပေါက်တာလေပြေးမထွက်လမ်းတော့မဟုတ်ချင်း လမ်းတစ်တောင်နဲ့ရုပ်တဲ့ဒုက္ခတောင်မရှိတော့မှန်ပါဟုတ်လားတွေ့ရံပြီးသားတလောက်များတယ်မတွေးလိုက်နဲ့ကြိုက်စိတ်ကဒုရှိမှာမတိုက်ရနေပြီဟင်တွေးတာလေမှန်ပါဟင်မနေလိုက်နဲ့ဝင်တာနဲ့ဒုရှိမှာကြိုက်စိတ်ကလာပြီးရနေပြီဟုတ်လားမှန်ပါမကြားလိုက်ရောအနည်းနာမည်ရောစာရင်းရောတွေးထင်းရောတိဗနာကြောင့်တို့တော့ဘယ်နာမှလွတ်ပါဘူးခင်ဗျာဟုတ်လို့ခင်ဗျာ တဏမသေးလိုက်နဲ့မခံရဘူးဒေါသရောရောက်နေပြီတင်လေမှန်ပါတယ်ဗျာဟင်ဒီနေရာဒုက္ခဟောပြီရောက်နေပါတယ်ရောက်နေပါတယ်ဟင်တရားမမြင်လိုက်ရင်ဘယ်လိုရောက်နေပါတယ်ဗျာဟင်အဲကြားနေမှမရှိသေးဘူးဘယ်လိုရောက်နေပါလိမ့်မယ်ဒီအရင်နိုင်တော့ဟောပြီတော့ရောက်နေပါတယ်တခုမှဒီလိုမရောက်ပါဘူးကြာရင်ကြာရင်ကြာရင်ဒီစက်တာမို့လို့လိုက်တာပဲမှန်ပါဟုတ်ကဲ့မှန်ပါရောဟင်တရားကိုကြိုက်တာလေလက်လို့ဆုံးချုံရယ်အဲမခံရသေးဒေါသလည်းလာနိုင်တယ် တောတာလည်းလာနိုင်တယ်ဟုတ်ကဲ့မှန်ပါပါကိုသိတာလေးမရဘူးလားတောတာလည်းလာနိုင်တယ်တောတာလည်းလာနိုင်တယ်အဲ့ဒါကိုဉာဏ်တွေနဲ့လွတ်တယ်လားဘယ်လိုရှိတော့အနာမရှိပါဘူးဗျာဟုတ်ကဲ့မှန်ပါဟင်တစ်ခုလားနှစ်ခုလားကျန်လို့လားနည်းနည်းပါဗျာဟင်အဲ့ဒီလိုဗျာအဲ့အဲ့လောက်ကြီးထူတာနေတာတော့ကျန်လို့လိုက်တာလားတိတ်လာလို့ရမှနေရတာလားဟင်ကဲရတဲ့ဒီမှာတဲ့နေကြီးဆိုတဲ့လမ်း အခုတို့ပြောပြောလို့တတိတလုံးမှမက်တင်ပါပဲအဲ့ဒီအေးရှိရတာနဲ့ဒီတတိပုံချပြီးတတိလေးငိုးရှိပြီးတော့ဒီအတိလေးဒီတတိမှာကလည်းရမှာတယ်ဟဲ့မှန်ပါပါဒီငိုးဒီတတိအတိလေးဒီတတိဘာလေးပြောရမှာတယ်ဟဲ့မှန်ပါပါဟုတ်လားမှန်ပါအမှရှိသိရှိတာပဲကွမှန်ပါရဲ့အဲ့ဒီတတိဘောကမြေရလို့လားဒီတတိတိကတော့လမ်းရှိရတာလည်းတို့မသွားရင်ဘယ်လိုဖြစ်တော့ပြောရပြပါဗျာဟုတ်ကလားတို့ကတော့ရုံးကိုရမကောင်းတာတယ် ဟင်ဟင်ဟင်ဟန်ကောင်းပါလေခင်ဗျာဟုတ်ကဲ့မှန်ပါလေဟင်ဘယ်လိုဖြစ်ခဲ့တယ်လို့ထင်တာလဲတွေ့ရတယ်ဒီလောက်မနေမှာဘူးဟင်ဒီလိုအမြင်မှာလမ်းကတည်းကညာနေထင်တာရဲ့ဟင်ဟင်ပြီးတော့ဒုတိယကြတော့မသိလို့လေးအေးကြီးလေးပြီးရေတွေရှိတယ်မသိရဲ့ရေပြတ်မဟုတ်ချင်းတဲ့ဟင်ဟင်မှန်ပါလေတို့စိတ်ဒီဟင် တွေးလိုက်တိုင်းအာယုံခံစားလိုက်တိုင်းပြန်လို့တွေးစိတ်တွေးစိတ်ကြည့်ရလားကြိုက်တာနဲ့တွေ့တာကြိုက်တာနဲ့တွေ့တာပါဆင်းလားဆင်းပါဘူးတွေးစိတ်တွေးဘူးသိတာဝိတ္တိဆိုတော့သင်လဲနေရာတွေရောက်ပြီဘူးတရားဒိဋ္ဌိဒီဒိဋ္ဌိတိုင်းရှိသလားဒီနေ့သိနေနေရသလားအများသိနေနေရပါဗျာအဲဘယ်လိုသင်လားသင်ပါဗျာဒီကျက်နေတော့ကျက်သိပတ်ကျက်လိုက်ပါကြပြီမှန်ပါဗျာဝယ်နေတော့ဝယ်သိပတ်ဝယ်တော့ပါပါပြီ မှန်ပါအဲလူရတာလူလို့ပြောရတာစိတ်ကကြက်ဖြစ်လို့ဖြစ်ရက်ဖြစ်လို့ဖြစ်ကြသိလားသိသိဘူးဗျအဲတော့ကြက်ပြီးရက်ပြီးဆိုတော့သူအစိုးရရှိနေတဲ့ကာလတာလို့အဲ့ဒီအစိုးရကကပါလိတာတာကြီးတော့ကောင်းဖြစ်သူဖြစ်ဝင်ပါလေအဲ့ဒါမှကြက်ပြီးကြက်ပြီးဝင်ပါလေသိရတဲ့တို့သိပါဘူးအဲ့ဒီမသိတဲ့စိတ်ကိုတော့ဟောဒီပတိလေးနဲ့ဖြေချောလို့ရှိရင်ရနိုင်တာပဲ ဒီပฏิနိမတ်ကြီးပဲလို့လားမှန်ပါပฏิတစ်ချက်မှဟိကိလေသာတစ်ချက်အေးလို့လားဟင်ဒီပฏิတစ်ချက်မှလည်းဟိကိလေသာကတစ်ချက်တို့ထွက်ပြီးသားဖြစ်နေပြီလားဟင်ဟင်အဲ့တော့အဲရေရရှိတယ်ဟဲ့ဟင်အဲ့ဒီရေဘူးဒီမစင်ရဲ့စိတ်ဒီကိုယ်ဒီကိုအဲဖေးရရှိပါရဲ့မဖေးရေကိုယ်ကလက်နာမရောက်နေပါလားရေပြည့်ဖြစ်နေကြတာဟုတ်ပြီ ဟုတ်ကဲ့ဟုတ်ဟင်မသေးတဲ့တရားဖြစ်ပါဗျာဟုတ်ပါရဲ့ရေးပြရသေးပြီလားထင်တာပါဟင်တရားတွေကအနည်းငယ်ကိုတော်တော်သိသိတယ်လားအနည်းငယ်ကသမီးမွားတဲ့ကြီးမဖြစ်တယ်ရဲ့ဒီဟာတွေဝယ်သားတွေမဖြစ်ပါဟဲ့ဟုတ်ကဲ့အနည်းငယ်ကသမီးမွားတဲ့ကြီးတွေထင်မသေးတာတော်တော်သိသိတယ်လားဟင်ဒီကသမီးမွားတဲ့ကြီးကထင်သေးတယ်လို့ပြောတယ်ပရိယေယေဟင် ကျမကြီးကဝယ်ပေးလို့မထင်ပါပဲဝယ်ရမှာပါဗျာဟုတ်ပါဗျာဝယ်မှာရတယ်ဟင်ဝယ်မှာအေးလာသူကသမီးရတဲ့သူထွေမပေးတာကိုတော်တော်ကျေးဇူးတင်ပါတို့ရတာကျင်းလားဟဲ့ဟင်ဟင်အဲ့တော့သူအဲမတင်လို့ဖြေးလို့မတင်ရှိတယ်မသိရဘူးတို့ကျေးတော့ ပြီးတော့တခါလူလောကြာတိနာမချိတော့တမာကျော်၌ဖေးတော်ရှိရမစားရဖေးတော်မချိဟုတ်ဒီမှာရောအနာရောအဖေးသေးနေတဲ့ပုဂ္ဂိုလ်ဒီဒီအနာရောတာကြောက်ရဖေးရှိရမယ်တဲ့အဲ့ဒီဖေးအနည်းငယ်ရှိရမယ်မစားဘူးမတော်ဘူးမလေးလေးမလေးဘူးဆိုရင်တဲ့တရားဒီဒီမှာလဲညအိဋ္ဌာတော်တတိချအရာမထင်ပါဘူးဟုတ် ကိုတက်တက်တာအရာရောမတက်မတာအရာမတက်မတာအရာအဲမင်းနဲ့မျိုးတော့ဆရာတို့ဒီချုံမျိုးတာတော့ကမမျိုးတာတော့ကမမျိုးဟုတ်ကလားဟဲ့ပြည့်တဲ့ဒီချုံမျိုးတာလည်းထင်လာအောင်ဟဲ့ဟဲ့တကယ်ဒီနဲ့မျိုးတယ်ထင်တာဟိုဟဲ့တွေ့ရတဲ့အားလေးဟဲ့ဟဲ့အဲ့ဒါဒီမှာဘယ်ကြည့်ကြည့်လူလည်းမရတာ ဟင်မှန်ပါပါအင်းလူကြီးလေးတော်ပြီးတော့ရာမေးလေးတင်ထားတယ်ပေါ့ပြောင်းနေဟင်အဲ့လူကြီးလေးရှိမှအရာကြီးပြီးတော့ဘယ်လိုလဲပေါ့ဖေးကြီးတဲ့နဲ့ဟိုမှာတူရအောင်ဟင်ဟင်ဝိုင်းဝိုင်းအာမလာတဲ့ဟင်းကတိမချရသေးတယ်နဲ့မှန်ပါပါဟင်တလာလာတော့ကျိုးမရဘူးရှင်ဟဲ့မှန်ပါဟင်ဟင်ကိုယ်ကလေးကြီးမကြတယ်မင်းကြောက်နေပြီဘူးရဘူးရှင်ဟဲ့ဘူးရပါတယ်ဗျာဟုတ်ကလားဟဲ့မှန်ပါဟင်အဘူးရပြီ ဒါခင်ဗျားတို့ဒီလိုတော့အေးအောင်လို့ပြောထောင်လိုက်ရပြီးလားဟုတ်ပါပါတပတ်တကယ်ရပါဟင်အဲ့တော့ကောက်ပြီးလားပြောမပြီးလားပြီးလားဟုတ်ကူလာပါဗျာဟုတ်ဟုတ်ဒီလိုမျိုးလားခမလို့ဒါစက်ပြီးရင်းဖြစ်ပြီးလားအေးရတော့လားအေးပါဘူးဒါပြီးဒီဘက်တိုင်းဟင်ကိုယ်ကလည်းဒီဘက်ကကူလာလားလားအာခဗျာကဲဒီလိုစိုက်ကြည့်ရခဲ့ပဒနာစိုက်ကြည့်တာမှန်မှန်ပါခဲ့ကြရမလို့ ပိုးကူတာပါဗျာမထက်မှစလို့ပိုးကူနေတော့ဟုတ်လားဟုတ်လားကဲကမားကြီးထွက်ပြီးကြနှဲ့ပြီးကြကဲပြေးရပဲမေးဘူးဗျာပိုးကူတာလေဘယ်တော့ဘယ်လိုဘယ်လိုအဲပါဟာစာတို့ကြောက်ရမှာထင်တယ်ဟင်တော်ပါဗျာတော်ပါဟင်အမြဲတမ်းမရှိသေးလို့လို့ရတာလေးချုံရလို့လူမရှိသေးလားဟဲ့ပြီးကြပါဘူးဗျာဟင်ဟင်ရှိပါဘူးလားတို့အဲ့လောက်ထိ သူအပြီးလေးခံရတာကိုဟုတ်လုတ်ချင်တာလုတ်သားမှာစဘာထမှာခဏလေးမရအောင်စဘာကထက်မှာပါလူကထက်ဆိုရတာမျိုးမှမဟုတ်ဖဲ့လေတမန်ထွက်ရကြထွက်ရပြောကြတာသူဟုတ်ကဲ့မမပါဒီကတိရတာဒီလူကြောက်ဆက်လူကြောက်ဆက်ဆိုရထွက်လာထွက်ပါဘူးဒီထမကြီးလေးနေထွက်နေထွက်ထွက်လာထွက်မလားကြောက်ပါဘူးသူဒီလူဒီအင်းနာတတ်ရှိတော့ထွက်မှာပဲပြီးတော့သူရဲ့သူ့နေနဲ့တွေ့ပြီးထွက်မှာပဲ ဟုတ်ကလားသိလာဒီကိုလေးနဲ့ကိုချင်ချလိုက်တာလေးနဲ့တဲ့ခက်လို့တော့တဲ့ဘာလို့တရားရှိတော့ဟင်အဲထွက်တယ်လို့သူထွက်ချင်မှထွက်တာပဲသူသူအားရှိတော့ထွက်မှာပဲမထွက်ရဘူးလေသူထွက်ချင်တာထွက်မှာပဲအဲ့တော့သူကဟိုသူတရားရှိတော့သူပဲအဲ့ဒီလေးလေးတတ်အောင်အဲတတိဖီးလေးရှိတာဗျတဲ့တဲ့ဒီကျင့်ကိုကျင့်ရအောင်ဒီသင်္ဒီလာမှာရှိရင် ဒီဒီညာမှာရှိစိတ်ဒီညာလေးကိုရောက်နေလို့ဒီအနာပေါ်ပါမလားစိတ်ကြည်ကြီးရဲ့အနာဖြစ်တာစိတ်ရောက်တိုင်းရဲ့အနာဖြစ်နေဟင်ဒီစိတ်တန်တဲ့ရဲ့ကိုခေါ်မှာပေါ့ဒီရှိနေတဲ့နေရာလေးမှာလေစိတ်ကလေးရှိနေရင်ဒီစိတ်ကကြောက်တယ်ရောမခံဘူးဟုတ်ကလားအဲ့ဒီကိုယ်ဒီကိုယ်ပေါ်မှာလေကန့်နေဖို့ဆိုတာဒီတတိလေးရဲ့ဒီတတိဖင်းလို့ဒီတော့မှမဟုတ်လားမှန်ပါဗျာအဲ့ဒါဖင်းရှိရတဲ့မစားတာတော့ ဖေးကူရတတာထဲမရောက်ထားနေပါဗျာဟုတ်ဗျာဖေးတို့ထင်လားဒီလိုတော့ပြပါဗျာအေးဘာဖေးခုတကြီးလားရှိကလေးနေမလားဝယ်ရမှာဝယ်မှာလားဟင်ဟင်အနောက်နိုင်ငံမှာဖေးခုတကြီးများထွက်လာပြီလားအဲ့လိုဟုတ်ဒေတာတန်ကြီးကိုမြင်ကြမရှိဘူးလားမင်းမှာဟုတ်ကလားဟင်ဟင်ဒီခိုးတဲ့ပေါ်တော့မြင်ကြပြီလားခမကောင်းမှာထမဟင် အဲ့ဒီမှာဟောမက်ခေဆိုတာရှိတာမက်ခေဆိုတာသာလို့ပြောတာပါအခုဒီပတိလေးတစ်လုံးပြောတာဟုတ်ကဲ့အမှန်ဒီပတိလေးတစ်လုံးပြောတာအဲ့ဒီပတိလေးတစ်လုံးပေါ်မှာသူမက်ခေဆိုတာကိုပါတယ်ဘောဓိပတိယပြဿနာအကိုပါရဟုတ်ကဲ့ဒီဟောဒီခါတော့မှရေးနေလို့လားအဲ့ဒီပတိတစ်လုံးကိုမှတ်တယ်ကွာကိုပါပြီးသားဗျာဟုတ်ကဲ့အမှန်ပါဗျာအဲ့ဒီဒီပတိလေးတစ်လုံးကိုတော့လိုက်မက်ခေဆိုတာတာပါပဲတိခါဆိုတာတာပဲ ဟင်ပြတော့မိဘန်းတို့သွားမဲ့ဘောဓတက္ကရာတုံးကပြန်လာရတာလေဟုတ်ကလားဟင်အဲ့ဒါဒီကိုတို့တင်လိုက်လို့ရှိရင်အကုန်ပြီးတယ်အဲ့ဒါမက်ကေဆိုတာပါဠိစကားပဲတမာလိုတော့မက္ကနဲ့ပင်ကမတူတော့မက္ကကပြားနေတဲ့ခရီးကိုဆိုးပြီးဟုတ်ကလားပြားနေတဲ့ခရီးလေးကိုမက္ကလို့ခေါ်ဟင် အင်္ဂါပဲအဲ့ခရီးလမ်းလေးတွားတာရဲ့အခြေခံဒါလည်းအင်္ဂါပဲအစဉ်တိုင်းဒါလည်းအင်္ဂါပဲဟုတ်အဲ့အင်္ဂါဆိုတဲ့ပါဠိကိုဒါရပြန်တော့အခြေခံလည်းဒါရပြန်လို့ရတယ်အစဉ်တိုင်းလည်းဒါရပြန်လို့ရတယ်ဟုတ်ကဲ့အဲ့တော့ဒီတတိဒီအဲမြင့်ရဲ့အခြေခံလည်းဖြစ်တယ်မြင့်ရဲ့အစဉ်တိုင်းဆိုတဲ့ဟုတ်တယ်လို့ဆိုလိုတယ်အဲ့တော့မြတ်စွာဘုရားရှားနေတဲ့ဒီတတိပဲလို့ပြောတာ ဟုတ်ပါပြီမှန်ပါဗျာဒီရတချမ်းစာနေလေဟဲ့နဲ့ဟဲ့တတိလေဒီတတိရတချမ်းမလာရင်ဒီရတချမ်းပြီးသွားရတယ်လေမှန်ပါဗျာဟဲ့အဲ့ဒီရတချမ်းပြီးသွားတာလေအဲ့ဒီဒီရတတက်တက်တက်တက်ပြီးသွားတဲ့ဟာကိုမခင်ခေါ်တာဟုတ်ကလားအဲ့ဒါမျိုးလည်းပြီးကြမရှိဘူးအဲ့ဒါဒီစာရပြီးတဲ့ဥပမာတိုင်းဝင်တော့တဏီကြီးမားတဲ့ကြက်တင်းတင်းကိုသူ့ငါးပေါင်တူနဲ့အချက်တစ်ထောက်ခုကိုယ် တယ်ချက်ကကွဲတယ်တယ်ချက်ကကွဲတာခက်တိုင်းကွဲတာပါဗျာဟင်တယ်ချက်ကကွဲတယ်အချက်တစ်ထောင်ပြီးတော့ရတယ်ဘယ်လိုကွဲသလားအတယ်ချက်ကကွဲတယ်ဒီကတူပဲဆိုပူဒီကြီးရှိချပြတယ်ခက်တိုင်းကွဲတယ်ပါဗျာဟင်ဟင်အဲ့ဒါမျိုးတွေရအောင်ဗျာတရားစကားကြည့်ရတာကိုမျိုးဖြစ်ဘူးဗျာဟင်ဟင် ဟဲ့မိမိရကြတော့ဘူးနောက်ပြီးတစ်ချက်တော့ကဒီညအချက်တိုင်းနဲ့ရံမဖြစ်ကြနဲ့လေဟင်ဘာလို့လာပြီးရံဖြစ်နေဦးဒီဟင်ဟင်ဟုတ်ကလားဟဲ့ဟင်အဲ့အချက်တိုင်းအချက်အချက်တိုင်းသူ့မှာအားကပြည့်သွားတာပဲတေခါမိပါရှိတယ်အဲ့တေခါမိအားရဲ့စူပြီးစူပြီးပြည့်ရရမှာကွဲပါလေဟုတ်ကလားဒီမှာလည်းမြတ်ကလားအဲ့ချက်တူကြီးကွဲတယ် ဥဒိပတိကငါးတိုင်တို့လည်းထုတ်နေတယ်လို့ဟုတ်ကလားဗျာဒါမို့ဒီတတိဒီတဲ့နဲ့ဒီတတိဒီလိုမှတ်ခင်ဒါမို့ဒီတတိဟာလက်ရဲ့အခြေခံဆိုလဲဟုတ်အစိမ့်ပိုင်းဆိုလဲဟုတ်တယ်တဲ့အဲဒီဒီနေရာမှာဥပမာတစ်ခုပေးတာပေးတာပါဆိုတော့ဒါတို့ရာသူပြရလာတာတဲ့လေမှန်ပါဗျာဆိုတော့ဒီစာရီချစ်ခစ်ကတင်ချပါဗျာဟင်လေကောတာဟိတခါလေလေးတာဟိ ဟင်တွေ့ပါတော့တလူကနာဆက်တာထင်တယ်ဟင်ဟင်ဟုတ်ပါရဲ့ပြီးတော့တာတစ်ထောင်ကိုတတိုင်းထင်တယ်၆တိုင်းနဲ့ဒါလေးရဖို့တလူကနာအဲ့လိုထင်တယ်တာတစ်ထောင်ကိုခုဒီခေတ်တတိုင်းလို့ခေါ်တာအဲ့တော့တတိုင်းကနှစ်မိုင်ခေါ်တာထင်တယ်ဟင်တတိုင်းကနှစ်မိုင်လားအဲ့တော့တမိုင်ကိုတန်900ပဲတန်ထောင်ကိုတတိုင်းပဲတန်900ဆိုတော့၄တန်တာတတာကို ၄တောင်တာတာပေါင်း900ကိုဆိုလိုတာကိုအဲ့တော့၄တောင်ဆိုလို့ချင်း6ပြီလား၄တောင်6ပြီမို့လားပြီးနေတာတော့သေးတယ်6ပြီပါခင်ဗျအဲ့တော့ဒီတမန်ဟာဟိုတန်ရလာရှိတဲ့အတွက်6ပြီနဲ့တုံးလို့ရှိရင်တူပါတော့ဒီ6ထောင်ဒီတက်လိုက်တယ်ဆက်လာပြီမှန်တယ်300 300 300အဲ့ဒီဒီတမန်ဆိုလို့ချင်းဒီပေါင်း300ရှိတယ်ဟုတ်ကဲ့တာ900ဆိုတော့လေအဲ့တော့ဒီတရားရဲ့ခင်းကြီးက တပေတဲမင်းရဲ့တမန်တော်တင်ချီလမ်းမမလာရေးတပေတော်ဒီတမန်လေးချင်းချီလမ်းတော့နှစ်ထောင်ရှိဘူးလားရှိပါတယ်ဟဲ့ဒီလေးပါလေဟဲ့ဒီဟာကိုတမန်လေးတမန်တော်တပေဝတ်လေးနဲ့ပြောမှာမဟုတ်လားအဲ့လိုဒီပါတယ်လေနှစ်ထောင်တယ်လေဟုတ်တယ်ချီလမ်းနှစ်ထောင်အဲ့တော့ဒီကဒိုးအင်းဒိုးရဲ့စီရာချီရင်းကဆံပြီးဒီရာတော့အောင်ချီလမ်းနှစ်ထောင်ရမယ်ဆိုတော့ ထမခြေလမ်းလေဒီရောက်ခွေရရဲ့အခြေခံလည်းမဖြစ်နိုင်ဘူးလားဖြစ်နိုင်ပါရဲ့အဲ့ဒါဒီရောက်ခွေရရဲ့ဒီထောင်ရဲ့အစိတ်ပိုင်းလည်းမဖြစ်နိုင်ဘူးလားဖြစ်နိုင်ပါရဲ့အဲ့ဒါလက်ထက်ဒီအဲ့ဒါပထမခြေလမ်းလေအဲ့ဒါမြတ်ဆိုတဲ့ဒီခရီးဆွေးရရဲ့အစိတ်ပိုင်းလည်းဟုတ်နိုင်တယ်ဒီခရီးဆွေးရရဲ့တူတူနဲ့တူတူကြီးရောက်လာရဲ့အစိတ်ပိုင်းတော့မဖြစ်နိုင်ဘူးလားအခြေခံတော့ဖြစ်နိုင်ပါရဲ့အဲ့ဒါလက်ထက်အဲ့ဒါမဖြစ်လေဟုတ်ကလားဗျာမှန်ပါအဲ့တော့ဒီရှိနေတဲ့ ဟိုရွာဒီရွာတွေကိုခုနကသူပြောလိုက်တာအတိုင်းတိုင်နဲ့ဖွဲ့လိုက်လို့ရှိရင်ဒီတိုင်းမဟုတ်ဘူးလားမှန်ပါအဲ့တော့တမိုင်ကိုခြေလမ်းနဲ့ထောင်ဆိုရင်နှစ်မိုင်ဆိုရင်လေးလောက်ရမှာပဲဟင်ဒီမိုင်ရဲ့ဒီတိုင်းနဲ့ဖွဲ့တာကြည့်တယ်ဗျာအဲ့ဒီခြေလမ်းတိုင်းကိုပထမလေးဖွဲ့လာတဲ့ခြေလမ်းပြီးအဲ့ဒါဒီရောက်ပြရရဲ့အခြေခံလည်းဖြစ်တယ်အစိမ့်ပိုင်းလည်းဖြစ်တယ်အဲ့ဒါမှတ်တယ်ဟုတ်ကလားဒီတတိယတလုံးကလည်း မြင့်ရောက်ကိုရရဲ့ဒီတတိတလေးမပါတော့နဲ့ဒီမှတ်ချက်တစ်ချက်မပါတော့ဟိုလက်ကြီးကြနိုင်မှာမလားကြနိုင်ပါဘူးကြောက်သေးနောက်ဆုံးကိုရတဲ့တစ်ထောင်နောက်ချက်ဟာဒီပထမတစ်ချက်မပါတော့နဲ့ကိုယ်နိုင်လားကိုယ်နိုင်ပါဘူးအဲ့တော့ဒီပထမလေးချက်ဒီအခြေခံလည်းမဖြစ်နိုင်ဘူးလားဖြစ်နိုင်ပါရဲ့တစ်ထောင်ရဲ့အချိန်ပိုင်းကမဖြစ်နိုင်ဘူးလားဖြစ်နိုင်ပါရဲ့အေးအဲ့ဒီတိုင်းပဲဗျမက်ခင်ဆိုတာတိတိတတိလေးနဲ့မှားရမှာပဲအဲ့တော့ဒီတတိကတခါတော့တို့အလုံးစုံကိုလုပ်ရတယ်မှတ်နေတဲ့ပုဂ္ဂိုလ်တယောက်တတိတလေးမှလိုက်တာနဲ့ တွေးတွေးတခြားသွားနိုင်သေးလားတွေးရတွေးနိုင်သေးလားတွေးနေပါဘူးပြေးရပြေးနိုင်သေးလားဒီလိုကိုကိုသိကိုပိုင်မိသားဘာမဖြစ်ဘူးလားဖြစ်ပါတယ်ဟင်အဲ့တော့တွေးမှမတွေးတာပြေးမှမတွေးပြေးတာပဲသိပြီးရှေ့ရောက်နောက်ပြန်မှမဖြစ်နိုင်မဲနဲ့ကိလေသာရောဝင်နိုင်သလားဝင်နိုင်ပါဘူးတိုင်းကိလေသာရောပယ်ပြီးသားတယ်မဟုတ်ဟင်ကိုသိကိုလည်းပိုင်မိလားကိလေသာလည်းပယ်ပြီးသားဟုတ်ကလားမှန်ပါဗျာတခါတည်းတစ်ချက်မှရင်တစ်ချက်မှတ်တလောက်တော့မသိဘူးလားသိပါဘူး တစ်ချက်မှတ်တဲ့ပုဂ္ဂိုလ်တစ်ချက်မှတ်တော့တော့ပြီမှာပေါ့ဘယ်ဖြစ်ချက်မှတ်တော့ပဲမိလိမ့်မလို့အချက်တရားမှတ်တော့ပဲမိလိမ့်မလို့ဟုတ်ဗျာမှန်ပါဗျာအဲ့တော့တစ်ချက်မှတ်ပြီတစ်ချက်မှတ်တော့ပြီလေပြီလေရှိမှာပဲအဲ့တော့ပြီတရားဟောပြီးပြီးသားထင်တယ်ဟုတ်ကြ යි မှန်ပါအဲ့တော့ဒီပတိတလုံးမှတ်လိုက်တာနဲ့ကိုယ်စိတ်ကိုယ်ရဲ့ပိုင်မိတာကိလေသာလည်းပယ်ပြီးသားတိတရားလည်းပြီးပြီးသားဟုတ်ဗျာဒီလိုကိုယ်စိတ်ကိုယ်ပိုင်အောင်ရတော့တမာတိရတော့ထူထူပါလို့လို့သေးသလားအမှတ်ဒီစိတ်နေဖို့ပဲလို့ ဟင်မှန်ပါဗျာဒီအသေးမဝင်လာအောင်လားမှန်ပါဗျာစိတ်ကလေးအပြင်ကိုထွက်မပြေးတော့အမှစိတ်ကလေးဘုံပဲလို့ဗျာအဲ့ဒါကိုသူဘာတမာတိရလို့ထုလို့ဖို့မလို့ဒီအမှမြင်ရင်ကျင်းပြီပြင်တမာတိလို့တို့စာတာသုံးတယ်ဗျာဟုတ်ကဲ့မှန်ပါပြီးတော့ဒီကြောက်တာတဲ့ခုနကပြောတဲ့ကိရိတာတွေကထုလိုက်တယ်ဖို့လို့သိလားဟုတ်ပါဘူးဗျာမဲကိရိတာတစ်ချက်မှတစ်ချက်ကိရိတာညိဟင်ပြီးတော့ပြီးစရာတွေအထုလိုက်ပြီးရှာဖို့လို့သိတာမလိုပါဘူးဗျာဒီမှာအားကောင်းရင် မှတ်လို့သိတဲ့သူခန္ဓာကိုယ်ရဲ့လှုပ်ရှားမှုဒီမှတ်ညာလို့ခေါ်တယ်။မာတော်ရဲ့မှတ်ညာဆိုတရားမှာပဲ။ဟင်ခန္ဓာဖြစ်ဖြစ်ကိုသိတာမှတ်ညာ။အဲ့ဒီခန္ဓာထဲမှာရှိတဲ့ရုပ်ကြီးရဲ့လှုပ်ရှားပုံနာမည်ရဲ့သိနေကိုဝေကိုယ်ရဲ့တရားသိတဲ့ဟိုဘက်ကိုအဲ့ဒါကိုအသိဉာဏ်လို့ခေါ်ရ။ခန္ဓာဖြစ်ဖြစ်ကိုသိတာကိုမှတ်ညာလို့ခေါ်ပါဗျာ။အဲ့ဒါမှတ်ညာနဲ့သိညာအဲ့လိုကြတာထင်တယ်ဗျာ။ဟင်မှာအားကောင်းရင်မှတ်ညာမထက်မလာဘူးလား။ထက်လာပါဘူး။မှတ်ညာထက်ရင်အသိဉာဏ်တက်မလာဘူးလား။ထက်လာပါဘူး။ အေးဗျအဲ့တော့တိတရားလိုပဲထုလုပ်ဖို့လိုသေးလားဗျာဒီလိုဒီတိတရားလိုချင်တဲ့ပုဂ္ဂိုလ်တွေသင်တို့ကိလေသာပြောက်ဆေးကိုတောက်ချင်တဲ့ပုဂ္ဂိုလ်တွေသင်တို့မသိရက်ဟိုပေးလောက်ဆေးချင်တဲ့ပုဂ္ဂိုလ်တွေသင်တို့ခုကိလေသာဝိုင်းနေကြတာထွက်ချင်တဲ့ပုဂ္ဂိုလ်ကဘာအားကိုးရမလဲမသိလေအားကိုးဟုတ်ပါမလားဗျာဟင်ဟုတ်ပါမလားဟင်ဟင်ကျော်စင်းတော့အားကိုးရလားမှတ် ကျော်သိမ်းနဲ့မှဘလို့အားကိုးလို့ရုပ်တည်ချင်းကျော်သိမ်းနဲ့မှဘလို့အားကိုးလို့ဟောချက်ချင်းလေးပြီးတာဟင်ချက်ချင်းလည်းဆုံးပြီးမှာလားခင်ဗျအမကခင်းမကြကြတော့ပြီးမှာမကြလည်းခုမှပြီးပြီးပါတယ်ဟုတ်ကလားဟဲ့ဟင်ကျော်သိမ်းဆံငါမှချက်လိုက်ရမထင်ဘူးဟုတ်ကလားဒီပြောလို့မှကျော်သိမ်းရှိတယ်နေပြောလို့မဟုတ်ပါဘူးဟင်အဲ့ဒါဒီတတိကိုအားကိုးရမှာအဲ့ဒါဒီတတိကို ဘယ်လိုသဘောထားရမလဲမှတ်ချက်တစ်ချက်ကိုဒီနေရာမှာငါးပြားတတိနဲ့ပြောတာဟုတ်ကဲ့တာတို့ဒီမှာမို့ပြောတာပါရှေ့ခေတ်ကတော့တရားရတာတော့မှာပါလေတာတို့ဟိုရှေ့ခေတ်ကိုမိတဲ့ပုံကိုယ်တွေပါပါလိမ့်မယ်တို့အိမ်တွေတော့ကွာတရားနဲ့မင်းတထုပ်ဝယ်စားနဲ့ခေတ်ရှိပါသေးတယ်တူပြီးကြပါသေးတယ်ဟုတ်ကဲ့အဲ့ဒီကခေတ်ပြောင်းလဲပြောတာတင်လေကြီးကြကြီးတပြားတပြားဟင်ထုံးတင်ကလာရောက်မှာမိတ်တစ်ခုရအဲ့မှာဟိုမိတ်တရားထမ်းတင်ကလာတာဟုတ်ကြဟင် ဟင်ငါတထုတ်ရတယ်ကမပြောဘဲနဲ့ထုတ်တယ်ငါတထုတ်လို့ကြည့်ကြတပြားပဲပြရတယ်ရှေ့ခေတ်ကပြတော့နေအခုခေတ်တို့ပြနေမှုလားဒီလိုအဲ့တော့ဒီအတိုင်းကြီးနဲ့ပြောရင်တော့ငါးပါးရိယသာပြောရလိမ့်မယ်ထင်တယ်ခုချိန်ငါးပါးတော့ရှိပြီးတော့ထင်တယ်ရှိတော့ရှိတယ်သုံးမဝင်တော့ပါဘူးမာအင်းခင်ဗျားကတော့သုံးမဝင်တာအသုံးဝင်တယ်ဟုတ်ကြဟင်ငါးပါးရိယသုံးမဝင်မှုတုတ်ကြတယ်ဟင်ဒီလိုဆုံးတည်ကြတော့ပြီးတဲ့ဖူးသွားတယ် စံပြနေကြတော့လေသူကငါးချက်မှတုံးရတယ်ကိုယ်တရားလည်းငါးချက်ဟင်ဟိုတေးတို့ပြားလေးတရားဝယ်ရင်လည်းငါးချက်ပဲအဲ့ကြောင့်ရှိအဲ့ဒီစေကလေးတွေကြတော့ဓမ္မကျောင်းတရားကနေပါတော့အဲတင်းပိုင်ပြီးတပြားရှင်းရှင်းကပိုင်ရှိသေးတာဟုတ်လားမှန်ပါဗျတင်းပိုင်လေးတပြားထင်တယ်ဟင်ဟင်အေးပြီးတော့ပါတော့ငါးပြဟို25ခုပေါင်းရင် ဟင်ငါပြနှစ်စီပေါင်းရင်ဟုတ်ကလားတပဲခေါ်မှတင်တယ်ဟင်ငါပြလေးစီပေါင်းရင်တမှုတင်တယ်ဟင်ငါပြငါစီပေါင်းရင်တမတ်တင်တယ်ဟင်ငါပြအင်းဖယ်ပြီးဆိုရင်ငါမှုအဲ့ဒါကိုရှင်းလို့ကြားတယ်တော့မဟုတ်လို့ဆိုတဲ့ဟင်တွေ့အောင်နားမလဲတွေ့အောင်တွေ့ဘူးပဲဟင်မဟုတ်လို့ဆိုတဲ့ငါးချက်ကစပြီးဟိုမှာကြောင်းဆရာကပြင်ရတယ်လားရှမ်းပြည်နေတော့ဒီအင်းညာမှာတော့ငါးပြားရှိသေးတယ်မကျင်းဘူး သင်ဘူးသေးတယ်ထင်တယ်အဲ့ဒါဒီငါးပြားကပြောဆိုငါးပြားတစ်ခုဘာတမိုးရှိတော့လက်ဖက်ရမယ်မရပါဘူးထင်ရရမယ်မရပါဘူးတိုင်းအလကားပေါ့အလကားပဲတိုက်အလကားပဲဆက်လုပ်ကြတော့ညာကသူ့ပဲတော့ရပါတယ်တမခင်ဗျာငါကစီအစ်နေတဲ့သူတကြက်တာဟုတ်ကဲ့ဗျာဟင်ငါဓာတ်လေးဒီလိုတံမိုးနဲ့ဆက်မှာဟင် ငါးပြားတိတိတောင်လို့ရတယ်ထဲဒီတိုင်းလူတို့ကြီးတယ်ဆိုရင်ထဲလို့မရဘူးဒီတော့ငါးပြားစီတွေ့ရိုက်တတ်သမ်းပါဟင်တွေ့ရိုက်တတ်သမ်းဟင်ငါးပြားစီတို့ငါးစီရရင်သမတ်ပါဒီလောက်ဆိုရင်တော့တို့ရရသေးဘူးခင်ဗျာရသေးဘူးလားအဲ့ဒါငါးပြားစီခေပြီးတော့ငါးမှုဒါလည်းမရသေးဘူးဟင်ဟင်ဆက်ငါးစီ 55ပြားဟင်အဲ့လိုကြားလို့လားသူခြေတော်တော့ရမှာဟုတ်လားအဲ့အခုလည်းတရားပါခင်ဟုတ်လားဒီလောက်ပဲဟုတ်လောက်ဆိုလည်းရပါတယ်ဘယ်လောက်ရခုနကဟိုသနာတိကသူခြေတော်လို့ရမှာပါဟင်ကပင်းနဲ့တထုပ်ပေါ်လာဟင်ပြောပြသူ့ကမုန်းနေသူတော့ဟဲ့တက်ပါပြီဗျာခင်ဗျာဟင်အဲ့တော့ငါးပြားကြီးတတိထဲမှာဘာမှဖြစ်ဘူးတို့ကခုနေဖြစ်တယ် အဲ့တော့ဒီငါးပြားစီအသိနဲ့ကောက်မရင်တကြရှာဖို့လိုသလားမလိုပါဘူးခင်ဗျတကြဆိုဒီမှာငါးပြားစီအသိ20ကိုပြောထားတာအဲ့ဒီငါးပြားစီအသိ20ကိုသူ့လက်ထက်ဆွဲရမယ်ဆိုအများကြီးထင်တယ်အဲ့တော့သူ့မဖိတ်ချင်လို့စက်ကူလေးနဲ့တိကျဆိုရေးတာဟုတ်ကဲ့မှန်ပါဗျာဟင်ငါးပြားစီအသိ20ကိုအိမ်မို့ထားဖို့ခက်ခဲတဲ့အတွက်ဟောတကြရလို့ထွင်ထားတာတကြမရှိပါဘူးအဲ့ဒီငါးပြားစီအသိ20ပါ နာရတိအဖြစ်နဲ့သက်စုပေါင်းထားတာဟုတ်တိကျတယ်တင်ပြကြပြီဖြစ်လာလို့တကယ်လို့လားငါးပြားပြီးအစ်စ်တရားလောက်ရရင်ဘယ်လိုပြော30တင်တယ်20ပါဗျာဟင်တရားလေတမန်တရားဆိုရင်တရားကို30တင်တယ်ကွ20ကိုတကြမဟုတ်လားတရားဆိုရင်5ကြပါဗျာတရား30ပါဗျာ30ဟုတ်လားဟင်အာ ကြံပြန်ပြီးပို့မှအမြောက်ဒီမှမရသေးဘူးဘယ်ကြံပေးပါဦးကြာဒါနတိုင်ကြီးလောက်တာသိတယ်စိတ်တိုင်းဘယ်ကမှလည်းမပြတ်ပါဘူးလို့ဟင်ဟုတ်ကလားဝင်ရမ်းတွက်လာဟင်ဟင်အဲ့ဒါငါးပြားကြီးအစိသေးရာဟိုပဲတစ်ထည်လို့ခေါ်တာတစ်ထည်မရှိဘူးဟင်ဟုတ်ကလားတစ်ထည်သူဒီမှာငါးပြားကြီးစိသေးရာခေါ်တာတဲ့မှန်ပါဗျာ တကယ်လို့လည်းအဲ့ဒီငါးပါးသိတွေကိုဒီလိုဒီလိုလိုက်ဆိုထားလို့မထောင်ရတယ်နော်တရားရမှာပါတရားလို့ရှိသလားရှိပါဘူးအဲ့ငါးပါးသိအသိနှစ်ထောင်ဆိုထားတာပြောတာဟုတ်ကလားငါးပါးသိအသိနှစ်ထောင်မကန်ရင်လို့ဘုရားမှာကြတာလို့ထားတာမဟုတ်လားဟုတ်ကလားတကယ်လို့ငါးပါးသိအသိနှစ်ထောင်ရတယ်ရင်တစ်ထောင်ပါဗျာဟင်တစ်ထောင်သာရှိသလားရှိပါဘူးငါးပါးသိအသိနှစ်ထောင်တယ်ငါးပါးသိအသိနှစ်ထောင်ဆိုထားတာကို ဒီမှာတစ်ထောင်လို့ပြောနေတာဟုတ်ကလားတကယ်လို့ဗျာငါးပြားပြီးနှစ်သိန်းစုနေနော်တစ်ထောင်ပါဗျာတစ်ထောင်စာရှိသလားရှိပါဒီငါးပြားပြီးနှစ်သိန်းလည်းခေါ်တာမဟုတ်လားတမန်တကယ်လို့ငါးပြားပြီးအသိန်း20လောက်စုနေနော်ဒါတစ်သိန်းမဟုတ်လားတမန်ဟင်ငါးပြားပြီးသိန်း20စုနေလေတစ်သိန်းလို့ပြီးကြရှိသလားရှိပါဘူးဒီငါးပြားပြီးဘယ်သိန်း20လို့ပြောတာဟင် အဲ့တော့ခဏတပိတ်လိုက်စုမနေနဲ့ငါးပါးပြီးအဲ့လိုတပိပိတပိလောက်အောင်စုတာစုနေတော့ကဲငါးပါးပြီးလေးတွေကတန်ဖိုးကြီးမလားဘူးလားကြီးလာပါပါဟင်တခုမှတခုတခုမှတခုထားနေသွားရင်ဟင်စုနေရင်ဆောင်းနေတယ်မစုနေရင်မဆောင်းနေဘူးငါးပါးပြီးတပိနောက်တစ်ခါငါးပါးပြီးတပိစုလိုက်လို့ရှိရင်ဆောင်းသွားပြီတဲ့ဟိဟုတ်ပါပါငါးပါးပြီးမစုလို့ပြောမလားဖယ်ပြားလို့ပြောတယ်ဖယ်ပြားလို့ပြောပါဟဲ့ဆောင်းသွားပြီစုနေရင်ဆောင်းနေတယ် ဟင်ဒါကဆယ်များသည့်တတိရှိနေရတာလေဆယ်များသည့်နှစ်သည့်ဖြစ်လိုက်လို့ရှိရင်မဆောင်ဘူးလားဆောင်ပြီပါဆယ်များသည့်နှစ်သည့်လို့ခေါ်လား20လို့ခေါ်လား20လို့ခေါ်ပါဗျာဆယ်လားလို့ပြောလို့မရတော့ဘူးတော့စုမိရင်ဆောင်ပြီလေအဲ့ဒါစုမိဆောင်ပြီဘုရားလေလားအဲ့ဒါစုမိဆောင်ပြီလို့ဟောခုနကငါးပြားသည့်ပေါင်း30သူ့ရဲ့ပုဂ္ဂိုလ်ဟာငါးပြားစီပေါင်း30သူ့ရဲ့ဆိုဟိုမှာတပေးဆိုတာအဆုံးဖြစ်သွားပြီ။ဆောက်သွားလို့ထင်တယ်ဟိ။မှန်ပါပါ။ဟုတ်ကလား ဆောင်းသွားပြီအဲအဲဒီ30ထဲမှာပထမဆုံးဆိုတဲ့ငါးပြားစီမပါဘူးလားပါပါအဲ့ဒီပထမဆုံးငါးပြားစီမပါဘဲနဲ့30ကိုပြောရလားမရပါဘူးဒီလိုပထမဆုံးငါးပြားစီဒီအခြေခံကမဖြစ်နိုင်ဘူးလားဖြစ်နိုင်ပါဘူးအဲ့ဒီတပေးဆိုတာရဲ့အစိတ်တိုင်းကမဖြစ်နိုင်ဘူးလားဖြစ်နိုင်ပါဘူးဟုတ်ကလားအဲ့ဒီငါးပြားစီဒုတကာရဲ့ဘာသုံးလို့ရလဲဘာမှသုံးလို့မရဘူးအလကားပဲပေါ့ဟုတ်ပါဟင်အလကားပဲပေါ့သူ့မိသားစုသုံးရပါတယ်သူ့ငါးပြားစီတို့ပြီးပြောတာကွာဟုတ်ကဲ့ကွာမရဘူးဗျာအလကားပဲလား လကားလည်းမဟုတ်ဘူးဗျာဟုတ်ဗျာသိမလာဘူးဆိုတော့လကားတဲ့ထရမှာပေါ်ဗျာခင်ဗျားကလည်းတော့သိမလာဘူးကလကားလည်းမဟုတ်ဘူးဆိုတော့ဟင်အလကားသိမလာလို့ပြောရမှာပေါ့ဘယ်လိုပြောရမှာလဲဟင်အလကားသိမလာပြောရမှာလားဟင်အဲ့တော့သိမရဘူးဟောလကန်းလို့ထင်တာဟောတို့ဆာလာအကြီးနဲ့ထဲတာငါးပြားတိသိမလို့ဆယ်ဘူးသိမို့တစ်တာကြီးနဲ့ထဲတာငါးပြားတိတိသိကြပါမယ် တသိန်းပြောလို့ရမရပါဘူးတပေါင်းကိုမရပါဘူးတထောင်ကိုမရပါဘူးတရာဟဲ့မရပါဘူးတစ်ဆယ်ကိုမရပါဘူးတကြဟာမရပါဘူးဟုတ်လားဟိုငါပြောပြီးဒီသိရောတာပဲလားခင်ဗျာဟုတ်လေဟိုငါပြောပြီးဒီသိရောတာပဲခင်ဗျာကဲငါပြောပြီးဒီသိရောတာခင်ဗျာနာမည်မဟုတ်ဘယ်လိုကိုးတောင်းနေတယ်ကိုးတော့ကိုးလား90 90ဟင်90 90ဟင် ဟင်ကိုယ်ပဲကိုကြကိုတယ်ငါဗျအဲ့ဒါကြက်ပြောလို့ရတော့ငါပြသိတွေတဖြည်းရတာနော်ကြက်ပြောလို့မရတော့ဆယ်လည်းပြောလို့မရတော့ရာလည်းပြောလို့မရတော့ထောင်လည်းပြောလို့မရတော့တန်လည်းပြောလို့မရတော့ပင်လည်းပြောလို့မရဘူးငါပြသိတဖြည်းထမ်းလို့အဲ့ဒီမှာကြာမြင်လို့မယ်ဟုတ်လားလားမဟုတ်ဘူးသိကြည့်လားခင်ဗျားတို့ကဲဟင်ခင်ဗျားတို့လည်းပြောရမလို့ပြောပါ နာလာတိတစီကြနာနာမို့ကဲနာလာတိတမုံရှိဘောလက်ခပေါ့ပြောရကဲနာလာတိတစီရောတာခဏကဲဘာပြောချင်လဲဟင်ကဲဒီလိုရတယ်နာလာတိလက်ခပဲဟုတ်ဟင်ကဲနာလာတိတပြည့်တန်တူတာအဲ့ဒီခါကျတူမယ်ဟုတ်ကလားတဲ့ဒီမှာလဲတစ်ချက်မှတ်ပြီး ခုနငါးပါးကြီးစုစလို့တာတတ်နေအောင်စုသားမှာဆက်ပလိုက်တစ်ချက်မှသားတစ်ချက်မှဆိုလို့ရှိရင်စုတဲ့နေရာကဆောင်းသွားပြီထင်တယ်ဟိဆက်ရအောင်လားစုတို့တာတော့ဟိုအေကုလိမာလလို့မလုံကြနဲ့အေကုလိမာလလို့လုံကြဒီလိုပဲပြောတယ်သွားတဲ့အချိန်မှာအဲ့ဒီကိုယ်ကလာတိုင်းမှာရှိတဲ့သူတင်မိတာတဲ့လက်နဲ့တိုက်တရားအကုန်လုံးပေါက်ကွဲကုန်။ဒါတော့ဒီဘေးလေးဆရာတွေက ဟိုစစ်ဆေးလိုက်တဲ့ခါလာကျတော့ဒီပုဂ္ဂိုလ်ဟာသူတစ်ပါးကိုဖြတ်ပြီးနဲ့ပြေးတဲ့ပုဂ္ဂိုလ်လို့အဲ့လိုပဲသင်ဖတ်ချပါဒါမျိုးသူ့နာမည်ကိုဟိန္ဒကာလို့ဖွင့်ရတာဟင်သူ့နာမည်ဟိန္ဒကာအဲ့ဒီအမျိုးတို့ဟိုတာဝတိကနေပြီးရှေ့ခေတ်ကတော့တက္ကသိုလ်ပြီဆိုတာရှိတာပဲကွယ်အဲ့ဒီသွားပြီးဒီတာမမောကဆရာထာမှာပညာတင်တယ်သူ့ရဲ့ဥပတိရုပ်ကတော့ကောင်း ပြီးတော့တက်တက်ကြတာလည်းရှိတဲ့အတွက်အဲ့ဆရာကြီးကသူ့ကိုအရေးသေးတယ်။တေကလည်းသစ္စာရှိရှိဆရာခိုင်းတာဆိုမဆိုင်မပြလုပ်တယ်။ဟုတ်ပြီ။အဲ့ဒီလိုကဆရာကရေးပြီးအဲ့တော့ဆရာအလေးပေးရင်တပည့်မုန်းတတ်တယ်။ဟင်တပည့်ချင်ရင်ဆရာမျက်မှောင်ကျိုးတယ်။ဟုတ်တယ်။ဟင်ဟင်တပည့်ရချင်လာရင်ဆရာမျက်မှောင်ကျိုးတယ်။ဆရာရေးပြီးတပည့်မုန်းတပည့်လိုက်လို့ တကယ်လည်းကောင်းဘယ်မှလည်းကောင်းပါဘူးဗျာဟုတ်ကဲ့ဟင်အဲ့ဒါတကယ်ကြီးအတားရောရအဲ့ဒီသူ့ဆရာတော်နဲ့အဲ့အဲ့ကောင်နဲ့ဖိတကနဲ့ဆရာပေါ်ရမှာလုံချူနေတယ်တဲ့လိုကုန်တိုက်စီရင်ရဆရာတဲ့တခါလာမယုံရှိအောင်ခဏခဏပြောတာများတော့ဘယ်ဘယ်သူမျိုးမှဆိုပြောတာများတန်တရားပါရှိတယ်အဲ့တော့တင်းရတော့ဟို ဆရာနဲ့ဆရာတော်နဲ့တိတ်ဟင်တကနဲ့စားတောင်းနေကြစားတောင်းနေတော့ဟင်းတစ်ဖက်ကိုဆရာတော်ကငါသားစားကြွေးဟင်းတကကလည်းမစားရဘူးဒီဟင်းလေးကိုအမေရသားပြန်ပေးနေတယ်အဲ့ဒါလေးအပြန်လာပေးနေတော့ဒါသူတို့နှစ်ယောက်ကြည်သေးနေတယ်လို့ဆရာကလာတာနဲ့ပြန်တွေ့တော့ဒါဟုတ်တော့ပြီဒါသူတို့ချင်းကြည်သေးနေကြတာပဲဆိုပြီးနေမာရောဗျာမာလားဟင်မာရင်ရွှေတော့မှာပဲပေးကြတယ် ဟုတ်ပြီအဲ့တော့ဆရာတတ်တော့မယ်တပည့်ပတ်ရင်တုတ်ဆွဲတယ်လားဆရာပတ်ရင်တုတ်မဆွဲဘူးရဟင်ဆရာလည်းကောင်းအင်းပါဗျအဲ့တော့ပညာရှိတာဟုတ်ကွအဲ့တော့ဒီကောင်လည်းသိရမယ်ငါလည်းမပါစေရအောင်အဲ့ဒါလားကွာညမှာအသက်ရှင်စီတခုလိုချင်တယ်အဲ့ဒီအသက်ရှင်စီအတွက်မင်းကူညီမှရမယ်ဘာကူညီရမလို့ပြောဆရာအတွက်ဆိုရင်အဲ့တော့သူ့ ယောက်ျားတွေရဲ့လက်ကိုတစ်ထောင်လိုချင်တယ်အဲ့လက်ကိုတစ်ထောင်ငါဖေးစီမလို့ရှိရင်ငါတို့လက်ကိုညီမကြီးဖြစ်နိုင်တယ်အသက်ကိုရှင်းရှင်းလေးလေးဆရာကပြောဗျာအဲ့တော့မိမတွေတရားလက်ညှိုးတစ်ထောင်ဆိုမိမလက်ညှိုးချလို့မိမရောအော်မှာပဲရှိတယ်ယောက်ျားလက်ညှိုးချရင်လိုက်တာဟုတ်တယ်အဲ့တော့ယောက်ျားယောက်ျားလေးတစ်ထောင်လောက်တက်တော့ဟိုလိုက်တတ်တော့ဒီကောင်ပြီးပဲဟင်အဲ့ဒါဆရာတန်ကြီးဗျာဟင်သူ့မောင်တီးပြီးလာတာ ဒီဒီနေမှာတော့တဲ့လေရှင်လာဖြစ်မနေပြီဘူးလားဗျအေးဗျအဲ့ဒီမှာလည်းလက်ကြီးတစ်ထောင်လုံးကြီးနေအဲ့ဒီလိုဆိုဆရာတဲ့သူယူပေးမယ်အဲ့တော့အဲ့ဒီရှင်ပဒရဲ့အာသနာတခါပြေးလို့ရှိရင်တချီလေးပေါ့လေတချီတချီပြေးလိုက်လို့ရှိရင်သုံးကောင်ဟင်မနာပဲနဲ့ပြင်းနေတယ်လေးကောင်ကိုတေယူသနာဟုတ်ပဲတေယူသနာဆိုတာသက်သိနိုင်ဆိုရင်လေးကောင်ဆိုရင်စိတ်မိုင်တော့ရှိနေမှာတင်နေဟုတ်ကဲ့ မနာလည်းပြေးနိုင်တာကိုတခုံလုံးလို့ဆိုလို့မနာလည်းရှင်းမှန်တော့ကိုသူပြေးနိုင်တယ်အဲ့တော့အဲ့လိုအာသာရှိတဲ့ပုဂ္ဂိုလ်ဓာတ်တစ်ချောင်းနဲ့သူ့ဆရာဘက်ကိုလည်းမျိုးလိုက်ဖြတ်တာအဲ့တော့လည်းမျိုးတစ်ချောင်းဖြတ်လိုက်တင်းလေးပေါ်တင်ထားခဲ့ကြီးရကောက်သွားဟုတ်လည်းမျိုးတစ်ချောင်းဖြတ်လိုက်ကြာတာလေးကြောက်ဖြာတင်သွားလိုက်ခွေးသားပေါ့ကုန်းအဲ့တော့သူ့မိရလားတောင်အင်ကိုရီမာလာတော့မလုပ်ကြနဲ့ဟုတ် ဟင်လက်သေးတွေကတထောင်ဖြတ်မိတယ်သိကြလားဒီလိုပဲအမှတ်ကလေးတော်ကြာမှတ်လိုက်တော်ကြတော့ဟင်ဘယ်လိုတော်တာဝင်လာတယ်ဘယ်လိုဟင်အဲတော်ဒီကလည်းတစ်ခါထမှတ်လိုက်ဟင်အပြေးတွေကတစ်ချက်ပေါ်လာတယ်ဘယ်လိုဒါအေးအေးမလာနဲ့တော့ဘာထူးဟုတ်ကလားအဲ့ကျွန်တော်အေးအေးမလာလို့လို့လို့ဘာရမှာတော့လိုက်လို့ကြည့်ရတာလည်း အများကြီးတန်ကြီးတစ်ခွေးတစ်ခွေးလိုလိုက်ရတယ်တန်ကြီးတစ်များကြီးတစ်များကြီးဆိုခုနကလည်းလူဆိုင်ကနေပြီးတော့အော်ထားနေတစ်ခါလိုက်ရတယ်ပြေးလာတယ်မောနေပြီလက်ညိုးလည်းမစုံနေဘူးဟင်အဲ့တော့အမေမြတ်ဖတ်တင်တာတင်တယ်ဒုက္ခပဲဖတ်တင်တယ်ပြေးရတဲ့အတွက်ဒုက္ခကိုလည်းဆင်းရဲတယ်ဟင်ကြောက်ကြလန်းလန်းနဲ့ပြေးရတဲ့ဒေါမနတာစိတ်လည်းဆင်းရဲတယ်စိတ်လည်းမစုံနေဘူး ဟုတ်ကလားဗျာအဲ့လိုဖြစ်ခဲ့တယ်အဲ့တော့မောမောနဲ့သူကတခိုးဗျာဓမြဟိုဗျာဘယ်သူကလိုက်လိုက်မလိုက်လိုက်တခိုးတို့နေပြီဓမြတို့နေပြီကာယကံကတိုင်ဖြစ်စေမတိုင်ဖြစ်စေအလုကလိုက်ပြီဖြစ်စေမလိုက်ပြီဖြစ်စေကိုယ်စေတနာကဟိုချောက်နေတဲ့အတွက်ဘယ်တော့မှလုံးမခံရဘူးဗျာဟင်ပုံရတာပဲထင်ဗျာပုံရတာအဲ့တော့သူကပုံနေအဲ့ဒီအချိန်မှာကံရေးကြီးရဲ့ပေးမှာတော့ပုံနေတယ် အဲ့သုံးနေတဲ့အချိန်မှာတညာသားဖတာအဲ့ကံကြီးကိုအဖေဖြစ်သူကကိုင်းပြည့်ပြာတာဖြစ်သူကငါသိညာသိညာလေအဖေကကိုတစ်ခါပြလိုက်တယ်ရလာတယ်ငါလေးတာကိုပေးလိုက်တာကပေးလေးပေးလေးရဲလို့တယ်ဟင်အဲ့ဒီထည့်ထားတော်ရကြတယ်ကလေးတွေကတော့ဖာပြီးဖာတာကိုဗျအဲ့ဒါတခါလေငါလေးတွေကလော့လော့လော့လော့နဲ့ခုတ်ပေါ့ကံနဲ့ကြံပါသွားဗျတော်ကြပေးတစ်ခါပြစ်လိုက် အဲ့ရလာတယ်ငါအဲ့တော်တို့ကြတဲ့ခါပြန်ပါသွားနော်အဲ့တော့ညနေနေရာဆောင်တယ်ငါတခေါင်မရအောင်ဟင်တော့ကိုကြီးလာတဲ့ကွန်ချက်တွေလည်းမနေဘူးပဲအဲ့တော့ဖေးဖြစ်သွားနေပါဟဲ့လူကြီးနားပလိုက်ရတော့ကြည့်တော့ကြည့်မင်းကွန်လွတ်လိုက်ပြန်ရတော့တေခုလိမာလာလည်းရချက်ပါပါကြလို့ကိုကခြုံနေရအိပ်ပြောတာကိုကခြုံနေမှာပိတ်တော့ကြတော့အဲ့တော့ဒီလိုမလုပ်အောင်ကဒီလိုဒီလိုလုပ်ရတယ်ဆိုတော့သူပဲဟဲ့တယ်ဟိုလား ဟင်ဘဟေတွေကိုတခါတော့ကြိုးလေးနဲ့ပြီးပြတာလေဟောလိုလိုရတာပေါ့ကွာအေးကိုဒီမာလာကအဲခြုံရနဲ့ခုမှငါဆရာလေးကိုခုံပြီးထွက်လာတာဟိုကသူတို့တောက်မှမလို့ပြေးကြရောဟေးမေဖို့နေကြတော့မင်းတို့ကြီးစုတင်လုံးလို့ကြီးစုတင်လုံးလို့ဟင်ဟင်သူကမှတရိရတာလေတရိရတာဟုတ်ပြီဆိုຫນွေရိုးကြီးနဲ့သူလောက်တာဟင်ຫນွေရိုးကြီးနဲ့လက်ညှိုးတစ်ချိုးတစ်ချောင်းဖြတ်လိုက်တခါသေးလေးနဲ့ပြီးလိုက်တစ်ချောင်းဖြတ်လိုက်ပြီးလိုက်တဲ့ဘယ်နဲ့ တချောင်းတိတချောင်းတင်လည်းဟိရှေ့မှာကိုလေအဲ့ဒီဆိုတော့တက်တယ်တော့မစုနေဘူးလားနောက်ဆုံးတချောင်းနဲ့လို့တော့လားအဲ့ဒီမှာကိုသူကကြည့်ရမယ့်ပုဂ္ဂိုလ်ကိုအဲ့တော့အမေကိုတတ်မဲ့လို့ထားဖို့ဟင်အဲ့တော့သူဘယ်သူမှလည်းဖမ်းနိုင်ဘူးဘာဖြစ်လို့တို့တခါပြေးလို့ရှိရင်ရှင်းနိုင်ချောတော့ပြေးနေတဲ့ပုဂ္ဂိုလ်ပဲတာမန်ပုဂ္ဂိုလ်လိုက်နေမှာမလားဒီရောဗျလိုက်နေဘူးဗျအဲ့တော့ဘုရားမင်းကြီးကိုလည်းလိုက်ခတ်ဖမ်းရမှာအဲ့တော့အမေရှိသူကသူတို့ပါတယ်နဲ့ပဲအမတ်ချုပ်ကြီးရဲ့သားတင်တာပဲပဲ တင်တင်ဝိမာပါကမှန်ပါဟင်ဝေကြီးကြီးသားပဲအဲ့တော့ဟောကလာမင်းကြီးကိုယ်တိုင်စေငါလေးပါနဲ့ခြေတက်လာတော့သူတတ်တယ်ရမှာသိကြတယ်ဗျာဘယ်လိုတော့ပြည့်ရခြင်းမပြောင်းနိုင်ဘူးဗျာဘယ်နာတို့တော့ပြည့်ရတိုင်းဗျာဟုတ်ကလားစေတင်အားစေတင်လာလည်းပြည့်တယ်ညာဗျာအဲ့တော့သူသားလေးတော့ပြီးတော့မှာပါဆိုအမေဖြစ်သူကလိုက်လာတာပြေးနေတာဟုတ်လားအဲ့တော့သူသားကမောနေအဲ့ဒီနေရာလေးမှာသူသားသားကိုထမင်းတုပ်ပြီးဟိုကတော့ဟင် သားရတဲ့သမီးနာတာကိုအမေလည်းညှို့ကြည့်ဒီလိုမျိုးတစ်ခုကိုအမေလည်းညှို့မှထပ်လိုက်ရင်တောင်ပြည့်ဘူးဟုတ်ကဲ့ဟဲ့အဲ့ဒီမှာတွေဟိုတို့သူ့အမေကိုဖြစ်မလို့လိုက်တဲ့အချိန်မှာသူဒီပိစိမဘဝိကဒီဘဝနဲ့နိဗ္ဗာန်ရမယ်ပုဂ္ဂိုလ်ဟာတေသနာတိယကံထိုက်မှာဆိုတဲ့ဘုရားကြားဝင်ပြရတာမဟုတ်ဘူးလားဟုတ်ကလားဗျအဲ့တော့ဒီမှာဟောလက်ငယ်တွေကိုအဲတချောင်းဖြတ်လိုက်ဟိုပြစ်လိုက်မဟုတ်ဘဲနဲ့ဟောတခုပြီးတခုစုတော့ဘယ်လိုနေတော့သိမိပါလား တို့ဟောအင်္ဂုရိမာလာလို့လုပ်နေသလားအင်္ဂုရိမာလာလို့လုပ်ကြသလားဟင်ရှေ့အင်္ဂုရိမာလာတွေလားနောက်အင်္ဂုမာလာနောက်အင်္ဂုရိမာလာတွေလားရှေ့အင်္ဂုရိမာလာတွေဖြစ်နေကြဟုတ်ကဲ့ဘယ်တော့ဆုံးပြီမလို့နောက်အင်္ဂုလာဖြစ်အောင်သွားကြိုးစားမှာပါဗျာဟင်ဘယ်တော့ဆုံးပြီမှာလဲတန်ခါလည်းနဲ့တွေ့မှတွေ့ပြီပါကဲတန်ခါတွေလည်းကြာအောင်လို့ကြာအောင်ဖမ်းမယ်ဟင်ဟင် ဟင်ဟင်အော်တို့တော့လို့စုမိသွားတာခုလည်းတို့ဒီအမှတ်ကလေးတွေကိုဒီလိုဒီလိုစုမိသွားရင်ဟောဟင်ဆန္ဒလာတွေဟင်ငါးပါးသိဆန္ဒလာတို့တခြားလုံးတစ်လုံးလို့ရမှာပေါ်ပြထားတယ်ဟင်ခန္ဓာဖြစ်ပြတော့တော့သိသွားမှာပေါ့ဟင်ဒီဒီခန္ဓာခန္ဓာရဲ့ဖြစ်ပြကိုသိရေးပြီးပြီမရဘူးရတော့မဟုတ်ဘူးလားဟုတ်ပါဘူးဟုတ်ကလားဗျအဲဒီလိုများမှတ်လိုက်လို့တကြဆိုရင်တော့ 900လေးလောက်တော့ရမှာပေါ့ဗျာဟင်ရုပ်ကြောင်းညာကြောင်းလေးလောက်တော့မှန်ညာတော့ကအသိဉာဏ်တက်မလာဘူးလားတက်လာပါဘူးဟုတ်ကလားဟဲ့ဟဲ့တက်လာပြီဗျာတကယ်လို့များတာ30လောက်ထိအမှတ်တွေသိနေတယ်ဆိုလို့ရှိရင်ဝိပဿနာဉာဏ်10သိန်းလောက်တော့တို့မရနိုင်ဘူးလားရနိုင်ပါလားဟင်ဒီလိုတမက်လောက်တာကြားလိုက်လို့ရှိရင်တို့ပရိယာဖြစ်ကိုယာတော်တဲ့တောတာဘာမဖြစ်နိုင်ဘူးလားရနိုင်ပါလားတောတာဘာဆိုတာပြောခွဲအရိယာကြီးရင်းကိုဝင်နေပြီလို့ဆိုတယ် ဟင်တချောင်းဟင်းတော့ဒါရကံသိဆိုတော့ထောင်းလာပြီထင်တယ်ဟိအနာဂါဘိတော့တောင်းတမ်းချရဖြစ်ပြီထင်တယ်ဟိကျမ်းနာဘိတော့ကလာတာသိပြီထင်တယ်သိပြီမတတ်ဘူးနော်အဲ့ဒီကိုယူပြီးငါးလားသိရတာမဟုတ်လားဟုတ်ကလားဟိတချို့ယောဂီတရားကမှားရဲမှားရဲနဲ့မှတ်ချက်ကလေးတစ်ချက်မဲ့ရင်လည်းတစ်ချက်လောက်လိုတဲ့အချိန်မှာအားချောလိုက်လို့ဖြစ်စေအာရုံတစ်ခုပြတ်သွားလို့ဖြစ်စေသိတာတစ်ခုပေါ်လာလို့ဖြစ်စေချောရတာတွေများကြီးငါးပါးတိတိတသိမှတ်ချက်ကလေးတစ်ချက်လိုတာနဲ့ ဟုတ်ဗျာပြီးငွေတစ်ဆင့်ပွင့်နေရကိစ္စအေးမှတ်ချက်ကလေးတစ်ချက်လိုတဲ့အတွက်ပြီးအဲ့ဒီညာကမပူလေးချော်သွားတာတွေလည်းအများကြီးအဲ့ဒီညာမှာငါးပြားတိတန်ဖို့အလုံးကြီးပါတယ်ဟင်ဟုတ်ကလားအဲ့ဒီငါးပြားတိရဲ့တန်ဖို့ဆိုတော့မှတ်ချက်ကလေးတစ်ချက်ဟာအလကားမဟုတ်ပါဘူးတိတ်ချအောင်လည်းတန်နေထင်းနေဟဲ့တန်ပါတယ်ဟင်တန်ရဲ့တန်ပါတယ်ခံရဲ့တန်ပါတယ်ရာရဲ့တန်ပါတယ်ဟုတ်ကလားခဲရဲ့ တန်ပါတယ်ကြက်ကောအကုန်လုံးတော့ဒီငါးပါးတိကအကုန်လုံးတန်ပါတယ်ရှေ့ကနေတောင်းယူထားတာမဟုတ်လားငါးပါးတိတိကထောက်ခံပေးထားရတယ်ဟင်ငါးပါးတိတိကပူပေါင်းပေးထားရတယ်ဒါလို့အဲ့ဒါကိုဒီပတိလေးတစ်လုံးလေးမြင့်ရဲ့အခြေခံဖြစ်တဲ့အတွက်မခံဘူးပေါ့လားဟင်ဒီပတိတစ်လုံးလေးမြင့်ရဲ့အစိမ့်ပိုင်းဖြစ်လို့လေမခံဘူးတော့နေဘယ်လိုတို့ပဲဘယ်မှာမလားအင်္ဂလိပ်မှာလားဟုတ်တယ်ပါပါဗျာ ဘယ်ဝင်မှာလားဆရာတို့လုံးနိုင်အောင်ကြိုးစားမှာပါဆရာ။နှစ်လုံးဝင်မှာလား။ဟင်တိုင်းတရားကပြချတယ်တရားကဖောက်။ဟင်ဟင်ဟင်ရှင်းကပြချနောက်ဒီကဖောက်ပိန်လားဘယ်လိုလုပ်ပါလဲ။ဘယ်လိုလုပ်ပါဟင်ဘယ်တန်ခါစနဲ့တွေ့လို့ပါဗျာဆရာတို့လက်တွေ့တော့လား။မတို့အရင်တန်ခါတွေတွေ့ချတာမလားဟုတ်လား။အဲ့ဒါခဏလေးပုံမှန်တန်ခါတွေပြရမယ်လို့။တန်ညာပုံမှန်လား။ဟင်ကျက်တန်ခါတွေထည့်တော့တာမလားဟုတ်လား။ ဟင်ဟင်မျက်စိကြောင့်ကြောင့်ပြီးတာသူတနာကြီးကြတာဟုတ်လားဟင်ဟင်ဟင်အဲ့ဒါတို့ဒီလိုလေးတွေအမှတ်ကလေးတွေကိုတမတ်ရပြပြမသိသိမှတ်သမ်းပါဟင်အဲ့ဒါတို့ဟိုရွာကနေပြီးတော့တို့ဒီကိုလာတယ်ခြေရင်းတလုံးနားနယ်အတွက်ဒီလောက်ခါမှမဟုတ်ပဲလကားတယ်လို့ပြောသလားပြောပါဘူးတရားသာတော့တို့တက်တာနေပြီပဲကွဓမ္မမရင်မနာလို့ခြေလန်းတလန်တိုးနေတာပဲမှန်ပါမပြည့်သေးခင်မို့မသိတာပါပြည့်ပြီပါလိမ့်မယ် ဟင်ရှင်းပုဂ္ဂိုလ်တွေလည်းဒီလိုပဲသူ့သွားရတာတင်တယ်ဟဲ့မှန်ပါဟင်ဒီပေါ့ဘယ်လိုကောက်ရတော့ရှိပါမလားရှိပါဘူးဟင်တရားနာယုံညနဲ့ခုနကမြစ်ကိုပွင့်ပါပြီတရားနာယုံညနဲ့ကိစ္စပြီးပါပြီဆိုတာသူ့သူ့ဘူးကြီးမှာဟင်အကြက်တထောင်ပြရမယ်သူ့ဘူးမှာ990 9ကြက်သူ့ဘူးထဲမှာရှိနေပုဂ္ဂိုလ်ကတော့တရားတိထည့်ရုံနဲ့ပြီးတာပေါ့ကွဟင်ဟင်တရားထည့်ရတဲ့ပုဂ္ဂိုလ်ကြရင်တော့ 999ကျပ်ထပ်ဖြစ်ပေါ့အဲ့တော့သူဦးပြည့်လာတော့ပြည်တာပေါ့အနည်းတော့ညာမထင်ဘူးအဲ့တော့တရားတစ်ပုဒ်နာလိုက်ရုံးနဲ့မဲ့ဝင်သွားတယ်ဖူကြသွားတယ်ဆိုတာကဟောသူက999ကျပ်ဘူးတယ်မှာရှိလို့ပါတဲ့အဲ့ဒါကနေတော့ကြာတာတော့မရှိဘူးသူလာရှိလို့မြန်သွားတာထင်တယ်မှန်ပါဟင်အဲ့တော့ဒီ999ကျပ်သိထားလို့ရှိရင်တကြကလေးထဲလို့လည်းဟောမပြည့်နိုင်ဘူးလားဒီကလေးဒီဘူးထဲမှာတကြထဲထဲတိုင်းတော့ဘယ်လောက်ထပ်ထရမလဲ999ကျပ်ထပ်ထရမှာ ဟုတ်ကဲ့ဒေဘူးကြီးရတော့ထင်တာတော့999ကြလောက်တော့ရှိလိမ့်မယ်ထင်တယ်ဘယ်လောက်ရှိမထင်တော့တကြလို့ထင်လား999ကြထင်လားကြလောက်ထင်တာပါဗျာဟုတ်ကြမလားဗျာဒါပြီးသူဘူးကြီးရော999ကြတတ်ရမှာဟုတ်ကဲ့ဘယ်တော့ပြင်မှာတော့မပြင်မဖြစ်ရမှာလာပြန်ပြီးခဏကိုဆူတော့ဘူးလားပါတော့တို့ဆူတော့တာပါသေးတယ်ပောကတာဆူတဲ့တည်းမှာလေ ဟိုတခါတလေကြားလိုက်မိတာပါဗျာအဆိုးဆိုတော့တော့နိုင်မတရားဖိုးတရားကွာအဆိုးဆိုတော့ဘယ်နဲ့ဆိုးလို့ဆုံးမှာမလည်းမသိအဆိုးအဆိုးမှာတော့ဆိုးနေတူတယ်အဆိုးရမှာလေဗျာဟုတ်ပြီလားအဆိုးဆိုတော့တော့နိုင်ဟုတ်ပြီကိုရတိတဲ့နေရာပြမှာဆိုတော့ဘယ်နာပြမှာတော့ခင်ဗျာအဆိုးဆိုတော့တော့နိုင်ပဲလားဟင်ဟင်တယောက်ဖြစ်ပါပါဗျာပြတော့ဘာမှလည်းမလုပ်ဘူးကပြောရင်ဝိဘဝတူတူတဲ့ခေါ်တယ် ပါသေးဗျအဲ့ဒါကြောင့်လည်းလောဘကြီးလွန်းတာကိုယ်ကလည်းဆွဲလွန်းတာဆုံးမတော်ပြီးလို့လည်းအစွန်ကြမှာလေဗျဒေသမှာဆုံးမမလို့ဘူးဟင်ဆွဲပြီးတော့တော့အစွန်ကြမှာလေဗျဟုတ်ကဲ့ပြီးတော့ဒီတန်ဃာတွေရှိလာလာပြီးတော့ဒါတို့ဤဒိချခိုးရခြင်းအကျိုးအားကြောင့်ဖြစ်တယ်ခိုးလို့နေတယ်ကမတရားဖို့တရားရရပါလို့ဤတယ်ဗျဟဲ့ချခိုးရခြင်းခင်ဗျားတောင်းထားတယ်မနေပါဘူးပြည့်ရဖို့ရောနေပါရောတဲ့မနေဘူးလားဟင် အဲတန်ဃာတော်တွေကခမရီတိုင်းမလို့ပေးတာခမရီကတောင်းတာအဲရှိခိုးရခြင်းကြောင့်နဲ့မတရားဖူးတရားနိဗ္ဗာန်တရားများကိုရရပါလို့အဲ့လိုတောင်းတာထင်တယ်တန်ဃာတော်များကဘယ်လိုပေးလို့ဤတို့ရှိခိုးရခြင်းကြောင့်ဟင်မတရားဖူးတရားနိဗ္ဗာန်တရားများကိုဘဝမှာကြာကြိုးစားအားထုတ်နိုင်လို့ကြသည်ဖြစ်စေတဲ့ဘုန်းကြီးကပေးတာတေးသားပြီးယူကြတဲ့တေးဘက်ကလည်းကတော့ဘုန်းကြီးကဘယ်လိုပေးလို့ဟုတ်လားဟင်ဒီတော့ရောင်းရခိုက်လား စိတ်မတည့်ဘူးစိတ်မတည့်ဘူးဟင်ဟင်ကြိုက်လာကြရောဝင်မကြိုက်ပါဘူးဟင်ဟင်ခင်ဗျားတို့ကလကားသွားတောင်းဖို့အဲ့ဒါဖုန်းကြပါပြောလိုက်တော့ဘဝမချကြိုးစားအထုံးနဲ့လို့ကြပြီပြီဟင်ဟင်ဟင်ကြိုက်လာကြမကြိုက်ပါဘူးဟုတ်ဗျာနောက်ဘယ်လိုတောင်းမလို့တို့ဆိုလကားပဲတောင်းမှာပါဟင်နောက်ရလကားပဲတောင်းမှာဟင်ဘယ်လိုတူလိုလားရှေးရှေးလားပြောရပါတော့ခင်ဗျားတို့ အဲ့တစ်ဖက်ကလည်းဝဘဝတူတူနဲ့နော်ဘာမှလည်းမလုပ်ခဲနဲ့ထိုင်ပြီးတော့နော်အဲ့တစ်ဖက်ကျတော့လည်းစခါလဲဆွဲထားကိုအဆုံးလာတော့ဆုံးဆုံးတော့ဘဝနိုင်တဲ့ဆုံးရင်တော့အဆုံးကြမှာလေဗျာဆုံးရင်လည်းကုန်ပြီးသေးဘူးတဲ့ခဏနေပြရသေးဦးမယ်နော်လုံလုံလာတယ်ဟိုဘက်ကနော်အဲ့တော့ဒီလိုပဲကြိုးစားယူရမှာပဲရှင်းပုဂ္ဂိုလ်များလည်းဒီလိုပဲဒီယုံနဲ့ဒီနာဒီလိုပဲဒုက္ခခံကြိုးစားရတာဟုတ်ကလားဖရာရှင်ဆိုရင် လေးပေးခြင်းနဲ့ကဘာတသိမ့်တယ်နဲ့ဟဲ့မှန်ပါဟဲ့ရိုးရိုးဒါနကိုလည်းလှူရတယ်အင်္ဂါခြေလက်တွေကိုလည်းလှူရတယ်ဟဲ့အသက်ကိုလည်းလှူရတယ်ဒီလိုနဲ့သူကလုပ်ခရတာတင်တယ်မှန်ပါဘာဖြစ်လို့လဲသူတို့ကတော့ဆရာပြေတင်နန်းတဲရလို့ကွဟဲ့ဟဲ့သူလည်းဝဲရလက်ရတာဖြစ်မဲ့ပုံကိုယ်ကြီးကြတော့ရိုးရိုးဒါနပဲပြုပါတယ်အင်္ဂါခြေလက်နဲ့အသက်ကိုလှူသီလလည်းဒီတိုင်းပဲအဲ့ဒီတော့မဆုံးဘူး ရိုးရိုးသီလပဲယူတယ်ဟင်တို့ကနေ့ရီအတွက်မှာတို့ကြတော့တပင်ချေနဲ့ကဘာတသိန်းထိကျင်ရတယ်ဟင်ရိုးရိုးမဟာတာဝကဖြစ်နေဣတိရက်ဘွယ်လူနဲ့ဝင်မပုဂ္ဂိုလ်ကြတော့ရိုးရိုးဒါနကိုပြုရတယ်တို့တော့တို့ကတပင်ချေပြုရဟင်တို့သာသနာနဲ့ကြုံယုံနဲ့နိဗ္ဗာန်ဝင်မဲ့တက္ကတိတာဝကတွေကြတော့ကဘာတသိန်းနဲ့ဖြစ်ရတယ်များများဖြစ်ဖို့မလို့ဟုတ်ကလားကွအဲ့တော့ကဘာတသိန်းဟာဘယ်တော့မှဖြစ်ခဲ့တယ်ဆိုတာတို့ကိုယ်တို့သိသလား ရှိပါဘူးဟင်ကဘာလောက်တော့ဘယ်လောက်ရှိပြီလို့ဆိုခုလက်ရှိရှိနေတဲ့တရားတွေကိုခံမှန်းကြည့်သိတာပဲကွခုဖရာတွေဖူခြင်းနဲ့အဲတန်ငါတွေဖူခြင်းနဲ့လူခြင်းနဲ့တန်ခြင်းနဲ့ဆိုတာဒါအတိတ်တိတ်ကပါခဲ့တဲ့သူဘူးမဟုတ်ဘူးလားမှန်ပါအခုမှအတိတ်ဖြစ်တာလားအတိတ်ကပါခဲ့တာပဲအေးအဲ့တော့တို့ကူတို့အွှတ်ထွက်တယ်မတွက်ပါနဲ့အဆုံးစွန်တိအောင်စွဲမနေဆောင်ပါနဲ့ဟုတ်လားမှန်ပါဒီဘဝတူဖို့ပဲလိုတယ်ထင်တယ်မှန်ပါတူတူကဟောဒီလိုတောင်းပြီးတော့ထိုင်တူတူမှာလား အလုတ်တို့တို့မှာလားလုတ်တို့တို့မှာပါဗျာဟုတ်ပါမလားဗျာမှန်ပါဗျာအဲ့ဒါလုတ်တို့တို့တော့အေဝိရိမာလာလို့လုတ်မှာလားအေဝိရိမာလာလို့လုတ်မှာလားကဲအေဝိရိမာလာလို့လုတ်မှာပါဗျာဟုတ်ကလားဘယ်အေဝိရိမာလာတော့ဗျာနော်အေဝိရိမာလာပါဗျာဟုတ်ကလားတို့လေအေဝိရိမာလာကြီးမှားနေဦးမယ်ဟင်ဟိုဟိုဒီဝိနည်းတက္ကသိုလ်တုံးတာတော့ဘောဟဲ့စာပင်ဒိုက်တွေမှာလည်းရှိတာပဲဖရားလက်ထက်ကလည်းရှိတာပဲတွေ့ချင်းတူနေရင်ခွဲရတာတော့ကွဟင်တို့ ဆရာသမားဖြစ်တဲ့ဆွမ်းကြောင်ဘုန်းကြီးကနောက်မှာအချိုင်လေးရှိတယ်ပွဲကတော့ဥကောတန်လာဟင်တပန်းကတော့ဥကောတန်လာတော့ဥကောတန်လာပဲထိတ်မှာဟိုပါပေါ့လေဓက်ပေါက်ထားလို့သူ့မှာကပြောင်းနေတယ်အဲ့တော့သူ့ကြတော့သူ့အကြောင်းကခေါ်တယ်ကြာခွက်ကောတယ်နောက်ခါကျတော့သူ့ဆရာကျတော့နောက်ချိုင်ကောတယ်ဟင်ကိုယ်ကတော့ကြာခွက်ကောလားနောက်ချိုင်ကောလားအေဂူရီမာလာလို့မလုံးနဲ့အေဂူရီမာလာလို့လို့ဆိုတော့ နောက်တဲ့အင်္ဂလိပ်ဘာသာလုပ်ပါဗျာနောက်ထိုက်ပေါ်တယ်လားဟုတ်ကလားဟဲ့ဟင်ဟင်တို့အကြံကိုပြောရလို့ဟင်ဟင်နောက်ကျအင်္ဂလိပ်မှာလာပါဗျာဟုတ်ကဲ့အေးအဲ့တော့တို့ကလည်းအထုတ်ပါမှာဗျနောက်အင်္ဂလိပ်မှာလာပြီအမှကိုစမ်းနေအောင်ယုတ်အဲ့တော့ယုတ်ကတော့တော်တာပဲကွာနောက်ပေါ့ဟင်တို့ပါရမီရမျိုးစီကတော့ထက်တယ်ရမှာတို့ထောပတ်အိုကြီးများ ခွဲလိုက်ကံထဲကိုခွဲချလိုက်တဲ့အခါအိုးကြီးတော့ကြမ်းမြင်ရောက်သွားတယ်အစီပေါ်တက်သွားတယ်လို့တဲ့ခွဲမှန်ပါဟင်အဲ့တော့ဒီခုလာတာအမေဝန်ပိုက်ကထွက်တော့လေခေါင်းနဲ့ထွက်ခဲ့ရတယ်ခေါင်းနဲ့ဆင်းခဲ့ရတာဟဲ့ခြေကဘွားနဲတယ်ထင်တယ်နဲပါတယ်ဟင်အမေခန္ဓာအင်္ဂါဆင်းတော့လေခေါင်းနဲ့ဆင်းခဲ့ရတယ်ဟင်အမေအင်္ဂါဆင်းတော့ဟောအင်္ဂါဆင်းတော့ဟောဟဲ့ခြေနဲ့ဆင်းမှလားခေါင်းနဲ့ဆင်းမှအနောက်ရောက်သွားတဲ့အားရတော့အင်္ဂါဆင်းတော့လေခေါင်းနဲ့ပဲဆင်းရတယ်ထင်တယ်ဟဲ့ဟင် အမေဦးလိုက်ကဆင်းတော်တဲ့ခေါင်းနဲ့ဆင်းခဲ့ရတယ်ဗျဟင်တို့ပါတော့အိမ်ကနေပြီးအနောက်ရွာသွားတော့ခြေနဲ့ဆင်းရတာလားခေါင်းနဲ့ဆင်းရတာလားခေါင်းနဲ့ဆင်းရတယ်ဗျဟင်အဲ့တော့မေဦးလိုက်ကတို့ထွက်တာကတော့ဖြင့်ခေါင်းနဲ့ဆင်းခဲ့ရတယ်မိခန္ဓာအိမ်ကထွက်ခဲ့တာတော့ကိုယ်အိမ်ကတခါထပ်ပြီးဆင်းနေရင်တော့ခြေတပ်ကလေးနဲ့ထွက်အောင်လေကျိုးစားကြဆောင်ပါဦးဟင်ကောင်းရဆင်းမလားခြေနဲ့ဆင်းမလား တယ်ဖြစ်ပါပါဗျာဟုတ်ပါမလားဗျာမှန်ပါဗျာတို့ကတော့ခေါင်းနဲ့ပဲကြံအားလေးမထင်တာပါပဲဟင်အဲ့တော့တို့ဒီအမှတ်ကလေးစနေအောင်မှတ်နေလို့ကိုယ်စိတ်ကလေးကိုပိုင်တဲ့ပုဂ္ဂိုလ်ဟာရုပ်ဘလောက်ပဲအနောက်သွားနေနေတို့အနောက်လိုက်ဖို့လိုသေးသလားလိုပါဘူးရှင်ကြီးဘလောက်ပဲမြေအောက်ကိုမြုပ်သွားသွားတို့ဒီခုနကအထက်ကိုတက်ဖို့ပဲရှိတယ်အောက်ကိုစိုက်သွားဖို့မလိုဘူးဟုတ်ကလားဗျာအဲ့တော့တို့ဒီပတိလေးကိုစနေအောင်ကြိုးစားရမှာ အဲ့ဒါမက်ဆိုတာလဲဒါပါပဲဗျာမက်ကျင်ဆိုတာလဲဒါပဲဟုတ်ကလားမှန်ပါအဲ့ဒီတတိလေးပေါ်အတိလေးပြီးသွားရေတို့ရေယထာလှေကာများပြီးပခဲ့တော့ဖြစ်တဲ့အတွက်သူ့ကိုမက်ကျင်ရေးလို့သုံးတာထင်တယ်မှန်ပါအဲ့ဒါတို့ဒီတတိလေးပေါ်ပဲဒီအတိလေးကပြီးပြီးသွားမှာထင်တယ်ဟဲ့မှန်ပါတတိမရအတိပါတာထင်တယ်ဟဲ့အဲ့ဒါတတိပေါ်အတိလေးပြီးသွားတာကွဟုတ်ကလားဟဲ့အဲ့ဒါဒီတတိလေးဒီ ဟိုဒီပတိလေးပေါ်ကိုအတိလေးပြီးသွားတဲ့အတွက်ဒီပတိလေးဒီတလုံးပြီးတလုံးတလုံးပြီးတလုံးအမှတ်ကလေးတွေမှနေရင်ဖောင်ရကောမတူဘူးလားပြီးတော့လေးပြီးတစ်ခုပြီးတစ်ခုစပြီးတော့ကိုရေပေါ်ရေထဲသွားတော့လည်းပဲရေထဲမမြင့်တလို့ဟုတ်လားဟင်ဒီပတိလေးတွေတလုံးပြီးတလုံးစနေလို့ကိလေသာအာတဝတွေမယူတော့ပဲနဲ့ဒုစိတ်ကလေးတွေအဲ့ဒီကိလေသာအာတဝတွေရဲ့အပေါ်မှာသွားနေဟုတ် အဲဒီမှာတတိလေးကိုအပေါ်အောက်ကထားပြီးအတိလေးပေါ်ကသွားနေဖောင်းနေကောမတူဘူးလားဟဲ့တူပါတယ်ဗျာဒါမို့လို့ဒီတတိကိုမက်ကင်ရှင်ကိုလည်းသုံးပါတယ်ဗျာမက်ကင်ဖောင်းလို့လည်းသုံးပါတယ်ဗျာအဲဒီမက်ကင်ဖောင်းလို့မက်ကင်လို့သုံးနေတဲ့ဒီတတိဟာဒုတိမှာရှိပြီးသားမဟုတ်ဘူးလားရှိပါပါဟင်တခြားရှားဟုတ်မလားရှားပါဟင်ဟင်မြင်ရလားများလား တူထဲမှာဘယ်လောက်ရှိရောနေလည်းမနေဘူးဆိုတော့များလည်းမများဘူးပြောတာနဲ့တူတူပေါ့ဗျာဟုတ်ကလားပါပြလို့တော့ကဲတစ်ချက်မှလည်းကုန်ကြတော့နောက်တစ်ချက်ထမ်းမှကုန်လားဆယ်ချက်မှလည်းကုန်လားအတရားမှလည်းကုန်လို့မတ်တော့ခွင့်နာမဟုတ်လားအဲများလည်းမများဘူးပြောချင်နေတာဟင်ကိုတော့သုံးလောက်ခွင့်နာတယ်ဟင်ကိုတော့သုံးလောက်ခွင့်နေတာပဲဗျဟင်အဲ့တော့တို့ တခြားနေရာမှတ်နေမဲ့အစားဒါလေးမှတ်လိုက်သမှာဟင်သူများပဲလှည့်ပြီးတော့မှတ်နေတာတို့တတိတွေမမှတ်တဲ့နေရှိသလားဟဲ့ရှိပါဘူးညတိလည်းလုံးပြင်းပြဟောနွားကြီးရတော့တယ်ဟင်နွားပဲမှတ်ပြီးနွားအကြောင်းပဲပြောတော့တာထင်တယ်ဟဲ့ကိုကလေးရတယ်လာအောင်မလို့ဟင်အဲ့တော့သူများပဲလှည့်မှတ်နေတဲ့တတိလေးကိုပဲလှည့်လိုက်ရုံပဲဒါလေးပဲတယ်တတိမရှိဘူးပြောရမှာဟဲ့မင်းရလားမနဲ့ပါဘူးဗျဟင်သူကမတုံ့ပြန်ထားတာ တဲ့နေရကသူအိယာမဝင်ခင်တွင်ရှိပါအရမှတ်ထားတာကိုမနေရပါဘူးကိုယ်ကိုယ်သာမှတ်ထားတာသူများဘိုးကြီးလည်းမှတ်ထားဟင်အဲ့ဒီအမှတ်ကလေးဒုက္ခကမှတ်လိုက်ရင်ပြီးရောမဟုတ်ဘူးလားဟင်သုံးသမ်းပါဗျာအင်္ဂလိပ်မာလာတို့တို့အမှတ်ကိုစနေအောင်သုံးလို့ရှိရင်ဒီအမှတ်ကလေးမှတ်ချက်တစ်ချက်ပြီးငါးပါးပဲတပိဖြစ်ပေါ်လည်းပဲတွဲမိလို့ရှိရင်သွားပါလိမ့်မယ်တပည့်တော်ပလားဗျာဟုတ်ပါဘူးအဲ့ဒီမှာလားသုံးပါပါဗျာတော်တော် ဘယ်တော့တော့မှာတရားရှိသုံးတော့ပါဗျာဟုတ်ဘယ်လောက်ဝေးဝေးတော့တရားရှိဆိုတော့မထင်တာမလားနောက်လာမလားနောက်နေမလားတရားရှိဆိုတော့တရားရှိရတယ်ရှိသေးတာဗျာရှိနေသေးလားရှိဝေးကြီးလားရှိနေပါဗျာဟုတ်ကဲ့တို့ရှိဝေးကြီးများလားလို့လားတရားရှိတော့ဆိုတာလည်းတွေးရအောင်ပါဗျာဟင်ဟင်ဟင်ခမင်းစားတဲ့ပုဂ္ဂိုလ်ပဲနဲ့ကိုလက်ပြမစမ်းကွာဆိုတော့အဲ့လိုရှိသလားအခုသာအခုထသားတာထင်တယ် အခုသာအခုွားတာပဲတွေ့တဲ့ဒီကားကြည့်ဆိုဘယ်လောက်တော့ရှင်းပြီပါဗျာဟင်ရှင်းဝီးများလားလို့ဗျာရှင်းပြီပါဟင်ဟင်အခုသာအခုွားမှာပဲဥစ္စာအဲ့ဒါတိတ်ပတ်ကမှတ်ဖို့ပဲလို့တယ်မှန်ဟင်အဲ့တော့တို့မှဘေးရန်တွေဝိုင်းနေတယ်ညောင်းလက်ဒီတတိပဲရှင်းနေပြီခပောက်ကြီးပါနေပြီခလိုင်းရနေပြီဘယ်တော့မထွက်ရင်ဘယ်လိုဖြစ်တော့ဟုတ်ကဲ့တော်မှသူများလည်းမချတော့ဟင် ဟင်ဘသူကြောင့်ဟိုကိုကျော်သိန်းလဲလိုက်ဆုံးပေးနေရတာလဲနင်းလုံးဟင်ဟင်ဘယ်လိုကိုကျော်သိန်းကဒုဒုနှခေါက်တူလာပိတ်သလားဒုအမတ်ကိုလာတားသလားကိုကျော်သိန်းကကိုကျော်သိန်းပဲသူ့အတူနေတာပဲဟင်မျိုးကြီးလဲချအောင်နော်ဘသူချောက်နေတော့လဲဟုတ်ကလားအဲနောက်ပါတော့တရားမရရင်ဘယ်လိုပြောမလဲဘသူပြောလို့ပြောမလဲဟုတ်ပါမလားဟဲ့ဟင်ဘသူကြောင့်ဆိုသူသူနဲ့ကြောင့်ဖို့ဟင် အဲ့တော့တို့သွားလန်းတာနေတယ်မသွားရင်တို့ဖြစ်ပဲရှိတယ်အဲ့တော့တရားကတော့မက်ခင်ဆိုလို့တာဝထဲမှာမဟုတ်ပါဘူးတို့တုံးနေတာလေဒီတတိလေးနဲ့မှတ်တာကိုပြောတာပါဟင်မှတ်တတ်အောင်မှတ်ချင်အောင်တို့ကတော့ပြောမှာမှတ်ဖို့ရာကတို့ပြီးတရားဓမ္မတွေဘက်ကတောင်းအောင်ပဲရှိတယ်လားဟုတ်ကလားဗျာအဲ့အရေးကြီးတာတော့တို့ပါတထောင်စုဘူးတဲ့ပုဂ္ဂိုလ်ဟာ30ရရင်တော့သူ့လိုစိတ်သိမရှိဘူးပဲတထောင်လောက်ကြိုက်ဘူးတဲ့ပုဂ္ဂိုလ်ဟာတပေါင်း ရလို့ရှိရင်အရောက်ခံမလားတိုးတိုးလို့သိရှိမှာတိုးလို့သိရှိပါလားအေးခွေအဲ့လိုသူ့တဲ့လက်ရှိရှိတာတဲ့ပုံရဖို့ရတာကြိုးစားကြည့်တာသူ့လိုစိတ်တွေပေါ်လာလိမ့်မယ်ဟုတ်ကလားဗျမှန်ပါဟင်အေးတို့တပေါင်းကင်ဘူးရပုဂ္ဂိုလ်ကတစ်ထောင်တစ်ထောင်လောက်ရရုံနဲ့သူတကယ်လို့သူ့လိုသိရှိပါမလားဟဲ့သိပါဘူးတသိန်းလောက်နဲ့တက်ကင်ဘူးရင်ဘယ်လိုကင်ပြီးပါရင်ဘယ်လိုနေမလဲသူ့လိုသိရှိပါလားဒီပေါ်ခွေတို့လည်းခုလက်ရှိမှတ်နေတဲ့မှန်အားလေးတဲ့ပူသွားလို့ ဒီအားလေးတွေတိတက်ဖို့ပြီးသွားလို့ရှိရင်တိတက်ဖို့မှတ်လို့စိတ်ဆန္ဒတွေတဖောဖောပေါ်လာလိမ့်မယ်ဟင်ဆန္ဒအားကောင်းလာရင်ဝရိယနောက်ကမလိုက်ဘူးလားလိုက်ပါဘူးအေးဝရိယအားကောင်းလာရင်ဒီမအားတွေပုံပြီးထက်မလာဘူးလားထက်လာပါဘူးမအားထက်ရင်မှညာမတက်ဘူးလားတက်ပါဘူးမှညာတက်ရင်ငါကအသိဉာဏ်ကအလိုလိုလိုက်တာဗျာတို့လိုက်ရှာဖို့မလိုပါဘူးဗျာဟင်ဒီဘက်ကသုံးတတ်ဖို့နဲ့သုံးကျင်ဖို့ပဲလိုပါတယ်ကဲနာကြသို့သာ